ဟုတ်တော့အဲ့လိုသိနေတဲ့အချိန်မှာပြုတ်နေတယ်ဟုတ်တယ်မဟုတ်လားသက္ကာယဒိဋ္ဌိပဟာနာယသတ္တောဘိက္ခုပရိပစေဘိက္ခုသန္တရာဘေကိုမျှော်တွေ့ကြောက်တတ်တဲ့ခြေသားခြေသမီးပြီသက္ကာယဒိဋ္ဌိပဟာနာယသက္ကာယဒိဋ္ဌိကိုပယ်ဖို့ရာပုဂ္ဂိုလ်သတ္တဝါငါဆိုတဲ့အယူမှားကိုပယ်ရှားဖို့ရာ သာတော်မပြတ်မလရှုမှတ်လျက်ပြိပစေအာထုရာဤတဲ့ဟောဘာလို့ဖို့ဘာလို့ရမှာလဲတော့အဲတကယ်ဒိဋ္ဌိပဲဖို့ရမပြတ်မလရှုမှတ်ပြီးတော့အာထုရမယ်ဟုတ်တယ်မလားတကယ်ဒိဋ္ဌိဆိုတာဘယ်ဟာလဲ ယုံနဲ့ယုံနဲ့နာကိုပုဂ္ဂိုလ်ပဲတတ္တဝါပဲလူပဲယောက်ျားပဲမိန်းမပဲသီလရှင်ပဲဘုန်းကြီးပဲလို့စွဲနေတာဟုတ်ကဲ့လားအဲ့တော့တကယ်ရှုကြည့်တော့ရွေရှားမှုသဘောတသက်ပဲရှိတယ်အဲ့ဒီတော့ဘုန်းကြီးတို့ခေါ်เสียလည်းမရှိသီလရှင်တို့ခေါ်เสียလည်းမရှိယောက်ျားမိန်းမခေါ်เสียလည်းမရှိရွေရှားနေတဲ့သဘာဝမျှတာရှိတယ်ဆိုတာ သဘာဝလက္ခဏာကိုဝိပဿနာဉာဏ်နဲ့ထိုးထွင်းပြီးတော့သိတာဒါမသိဘူးလားမသိသေးရင်အခုအချိန်ကစပြီးဈဉ္ညာလျှောက်တော့ကြာကြာနာနာစူးဆဲဆဲရှုကြွားတယ်ဆိုလဲကြွား၍သဘောသိအောင်ရှုလှမ်းတယ်ဆိုလဲလှမ်း၍သဘောသိအောင်ရှုချတယ်ဆိုချ၍သဘောသိအောင်ရှုထို့အတူပဲ ကိုယ်ရာဆန္ဒမှာလဲလှုပ်ရှားမှုတွေတည်တည်ချာချာသိအောင်ရှုအဲလိုဆိုလို့ရှိရင်တွေးလာလိမ့်မယ်။ဂိုင်းလိုက်ဆိုသိလွယ်တဲ့ဟာကနေပြီးတော့စပြီးပြောရအောင်။ထောက်ကန်တောင်းတင်းလှုပ်ရှားရွေရှားသဘောကဝါယောဒ္ဓ ဟောက်ကံတောင်းနှင်းလှုပ်ရှားရွေရှားသဘောကဘွာယောဒဘွာယောဒသို့ ပူနွေးအေးသဘောကဒေဇောဒပူနွေးအေးသဘောကဒေဇောဒ ရိုစီဖွဲ့စည်းသိတိဘူးတွေလုံးခဲသဘောကအာဘောဓာရိုစီဖွဲ့စည်းသိတိဘူးတွေလုံးခဲသဘောက အာဘောဓ ယူစည်းတာအာဘောဖွဲ့စည်းတာအာဘောသိသိပူတွဲတာအာဘောမုံလောက်တဲ့အခါမုံလုံးရေဘောတို့မုံကြာစည်းတို့လောက်တဲ့အခါကျတော့မုံမှုံနဲ့လောက်ရတာမဟုတ်လားရေမပါဘူးဆိုလို့ရှိရင်ဘယ်လိုနေတော့ ပွာရရာကျဲနေတယ်ရေလေးထည့်ပြီးတော့နေလိုက်တော့အဲ့တော့အာဘောမှာဘာသဘောပါတယ်အာဘောမှာယုဖွဲ့စည်းတဲ့သဘောသိသိပူတွဲတဲ့သဘောလုံးခဲတဲ့သဘောမပါဘူးလားအဲ့ဒါပြောတာဒါကြောင့်ယုစီဖွဲ့စည်းသိသိပူတွဲလုံးခဲသဘောက အာဝဒ္ဒစုခေမာကြံတံနုညံသဘောကပထဝီဒာခေမာကြံတံနုညံသဘောကပထဝီဒာ ကသဘာဝလက္ခဏာတွေနော်ကိုရှုတော့မတွေ့ဘူးလားတွေ့တာပဲဒီထဲဒီလေးခုတည်းတစ်ခုခုသုံးမဟုတ်နှစ်ခုကုန်အဲ့လိုတွေးတာပဲကြိုက်ပြန်စစမ်းမှာလှုပ်ရှားထောက်ကံ သဘောကဝိညာဏဓာစိတ်ဝိညာဏဓာဆိုတော့စိတ်ပြောတာအာယုံကိုသိယုံမြသဘောကဝိညာဏဓာစိတ်ဆို လိုခြင်းတတ်မဲ့ညိကတွေ့တာတဲ့သဘောကလောဘလိုခြင်းတတ်မဲ့ညိကတွေ့တာတဲ့သဘောကလောဘ ကြမ်းတမ်းတဲ့သဘောကဒေါသအမှန်တဘာဝမသိတဲ့သဘောကမောဟ အာယုံတစ်ခုတည်း၌အာယုံတစ်ခုတည်း၌တည်ငြိမ်နေတာကဧကဂတာသမာဓိအာယုံတစ်ခုတည်း၌တည်ငြိမ်နေတာကဧကဂတာသမာဓိ မငြိမ်မသက်လှုပ်လှဲ့၆ချာပြန့်လွင့်ပြေးသွားနေတာကဩဒိစ္စကုတ်ကုတ်စာမငြိမ်မသက်လှုပ်လှဲ့၆ချာပြန့်လွင့်ပြေးသွားနေတာက ဩဒိစ္စကုကုစ္စာမငြိမ်မသက်လှုပ်လှဲ့ခြောက်ခြားပြန်လွင့်ပြေးသွားနေတာကဩဒိစ္စကုကုစ္စာ စိတ်စေတသိက်လေးလံထိုင်မိုင်းနေတာကထိနာမိတ်တာစိတ်စေတသိက်လေးလံထိုင်မိုင်းနေတာကထိနာမိတ်တာ ထိဏမိတ်တာရဲ့သဘာဝလက္ခဏာတော့ယောဂီတို့သိကြည့်သိကြမှာမဟုတ်ပါဘူးเนาะဟမ်ထိုင်တိုင်းသိတာပဲမဟုတ်လားထိုင်တိုင်းသိနေတာထိဏမိတ်တာရဲ့သဘာဝလက္ခဏာယရဏသုံးပါးပေါ်၌ယုံမှသမယဖြစ်နေတာက ဝိသိကိစ္ဆာယရဏသုံးပါးပေါ်၌ယုံမှားတန်မြာဖြစ်နေတာကဝိသိကိစ္ဆာ လက္ခဏာတွေလဲသဘာဝလက္ခဏာတွေဒါကြောင့်ရုပ်အသေးသေးနာအသေးသေးမှာကိုယ်ပိုင်အနေနဲ့ရှိနေကြတာဂိုင်းပြန်ဆိုစမ်းမှာဘယ်အစားဟမ် အဲ့ဒီသဘာဝလက္ခဏာတွေသိတယ်ဆိုတာစိတ်တည်ငြိမ်မှသိတယ်စိတ်တည်ငြိမ်တယ်ဆိုတာကရှုမှတ်မှုတတိဆက်ဆက်မိမှအာကောင်းမှတည်ငြိမ်တယ်ရှုမှတ်မှုတတိဆက်ဆက်မိတယ်ဆိုတာကဝီရိယအာကောင်းမှပဓာနာဝီရိယရှိမှသိတယ်အဲ့ဒီပဓာနာခေါ်တဲ့ဝီရိယ နဲ့ကြိုးစားဖို့ဆိုတာကယုံကြည်မှုတတ္တာအာကောင်းမှကြိုးစားတယ်မဟုတ်ဘူးလားအဲ့ဒီယုံကြည်မှုတတ္တာအာကောင်းမှုပဲလိုတယ်ယုံကြည်မှုတတ္တာအာကောင်းအောင်တရားနာရတယ်တရားစာပေဖတ်ရတယ်ဖရာရှိခိုးရတရားရှိခိုးရတယ်မဟုတ်လားဖရာရှိခိုးတော့ဖရာဂုံတော်ကိုအာယုံမပြုတ်အောင်လားမပြုတ်ပါဘူး အဲ့တော့ယုံကြည်မှုသတ္တာပုံမလားဟုတ်လားအရဟံကိလေသာညစ်ကြေးတို့မှကင်းဝေးစင်ကြယ်တော်မူသောမြတ်စွာဘုရားမြတ်စွာဘုရားရဲ့သဏ္ဍာန်မှာလောဘဒေါသမောဟကိလေသာညစ်ကြေးဘာမှရှိဘူးသိတော့ပိုးပြီးယုံမလားဘူးလားအဲမသိဘူးဆိုတော့ဘာယုံမှန်းကိုမသိဘူးမဟုတ်လား သမ္မာသမ္ဗုဒ္ဓောသိစရာမှန်သမျှတစမကြံတရားမူညာဖြင့်အမှန်တိုင်းသိတော်မူသောမြတ်စွာဘုရားဝိဇာစရဏတမ္ပန္နောသိတရားကျင့်တရားတို့နှင့်ပြည့်စုံတော်မူသောမြတ်စွာဘုရားသူကတော်ကျိုးရှိဟုတ်မှန်နှစ်တန်သောစကားကိုသာ မိန်ကြားတော်မူတာသောမြတ်စွာဘုရားလောကဝိတုတတ္တလောကဩကာသလောကသင်္ခါရလောကဒီဟုသော လောကသုံးဝင်ကိုကုံစင်သိမြင်တော်မူသောမြတ်စွာဘုရားအနုတ္တရောပုရိသဓမ္မတာရတိ မယင်ကြေးကြမြတ်တတ္တဝါများကိုယင်ပါလေအောင်သွေးဆောင်ဆုံးမခြင်း၌တုပဲ့ကင်းတော်မူသောမြတ်စွာဘုရားတတ္ထာဒေဝမနုဿာနံလူနာမြမတတ္တဝါတို့ဤဆရာတဆူအစစ်ဖြစ်တော်မူသောမြတ်စွာဘုရားဘုရောတစ္ဆာလေးပါအမှန်တရားကို ပိုင်ခြားထင်မြင်သိမြင်တော်မူသောမြတ်စွာဘုရားဝါသစ္စာလေးအင်ကိုယ်တိုင်မြင်၍ညာဖြင့်ဝေနေသတိတွေကိုလည်းသိစေတော်မူသောမြတ်စွာဘုရားဘဂဝါဣတရိယာသတိဘုံ၆လီနှင့်ဆုံးကြီးပြေဝတော်မူသောမြတ်စွာဘုရား ကိုရောမြတ်ဤစိတ်တော်ကိုစိုးပိုင်နိုင်မင်းတော်မူခြင်းတည်းဟူသောဣတရိယဘုံတော်မေဖို့နိဗ္ဗာန်သုံးရံသောကိုရံသောလောကုတ္တရာတရားတည်းဟူသောဓမ္မဘုံတော်ဟုတ်တိုင်းမှန်စွာသုံးမြသောလောကတွင်ပြန့်နှံ့ကျော်သောတော်မူရခြင်းတည်းဟူသောယတဘုံတော် အင်္ဂါကြီးငယ်သင်္နေပြေပြိုအချိုးတကြသဗ္ဗရောမူလာခြင်းတိဟုသောသီရိဘုံတော်လူတော်ရှိတိုင်းမဆိုင်ခဏပြည်စည်းတော်မူရာခြင်းတိဟုသောကာမဘုံတော်ရာတမေညာသဗ္ဗညုတညာတိုင်အောင်ရစေနိုင်သည်ကြံ့ခိုင်ကြီးမသောဝိရိယတော်တိဟုသော ယတ္တဘုံတော်ဤဘုံတော်၆စုံနှင့်ဂုံလုံးပြည့်ဝတော်မူသောမြတ်စွာဘုရားဤသို့နှင့်အရဟံသသာဂုံ၉ပါးနှင့်သူရာဂုံလုံးပြည့်စုံတော်မူသောမြတ်စွာဘုရားကိုတပည့်တော်သည်ကြည်ညိုမြတ်နိုးလက်ဆောင်မိုး၍ရှိခိုးတော်ပါ၏ရှင်ဘုရား ကဲသရတရားဘိုးဖြစ်မလာဘူးလားဖြစ်ပါဘူးအဲ့လိုဖြစ်လာအောင် နေစဉ်ရှိခိုးခိုင်းတာတာဟုတ်ကဲ့လားရွတ်ပါများတဲ့အခါကျတော့သဘောပူပူပေါက်လာတယ်သဘောပူပေါက်လာတာ ਨੇ အမြတ်သရတရားပူပူဖြစ်လာတယ်သရတရားပူဖြစ်လာတာ ਨੇ အမြတ်ဝိရိယပူ ဝိရိယပိုးလာတာနဲ့အမျှရှုမှတ်မှုတတိအားကောင်းရှုမှတ်မှုတတိအားကောင်းတာနဲ့အမျှတမာရီအားကောင်းလာတဲ့တမာရီအားကောင်းလာတာနဲ့အမျှသဘာဝလက္ခဏာသာမဉ္ဇလက္ခဏာသိတဲ့ဝိပဿနာဉာဏ်နဲ့ဖြစ်လာတယ်ဟုတ်ကဲ့လားအဲ့ဒီတော့ဒီမှာအဲ့ဒါလို့ဘုရားရှိခိုးတာရွတ်တာဖတ်တာ အပိုးအလုပ်တွေလား မိမိတို့အထုတ်တဲ့တရားကို အထောက်အပံ့ဖြစ်အောင်လုပ်ပေးထားတာဟုတ်ကဲ့လားတရားအထုတ်တာလည်းအထောက်ပံ့ဖြစ်တယ်အိမ်ရောက်တော့လည်းကိုယ်ပဒါကိုရွတ်တဖတ်တာရှိခိုးတတ်သွားရောမဟုတ်ဘူးလားအဲ့ဒီတော့ကြောင်းမှာအထုတ်ခိုက်မှာလည်းပဲဒီလိုဖရာတရားတန်ခါဂုံတော်တွေကိုအာယုံပြည့်ရှိခိုးရလို့ လက်ချမ်းမြေ့တယ်ရှုမှတ်ပွားများအထုတ်တဲ့အခါမှာကိလေသာတွေငြိမ့်နေလို့လည်းချမ်းမြေ့တယ်မဟုတ်ပေဘူးလားအထို့တူပဲအိမ်ပြန်သွားတဲ့အခါကျတော့လေဘုရားတရားသံဃာကိုအာယုံပြုရှိခိုးတယ်တတ္တဝါများပေါ်မေတ္တာထားမေတ္တာပွားတယ်ဒါကြောင့်လေချမ်းမြေ့တယ်ဟုတ်ကဲ့လားအဲ့တော့ ဒီအတိုင်းလုပ်မဲ့ဆိုလို့ရှိရင် မချမ်းမြေတဲ့အချိန်ရှိပါမလားချမ်းမြေတဲ့အချိန်ကြီးပဲဒါကြောင့်မလို့အမြဲတမ်းချမ်းမြေအောင်ထက်သန်တဲ့သရတရားနဲ့ကြိုးစားအားထုတ်ကြအသေးစိတ်အမှုအရာတွေအထူးသဖြင့်မလွတ်ရမလတ်ရအောင် တနေ့လုံးရှိမှမူခြင်းဆက်ဆံမိအောင်ကြိုးစားအားထုတ်ဖို့အရေးကြီးသည်အဲဒါလိုကြိုးစားအားထုတ်ကြခြင်းအပြင်ရှိမှမှုတွေ ဆက်ဆံမိတဲ့အတွက်စူးစိုက်တည်ငြိမ်မှုသမာဓိအားကောင်းလာလို့ရုပ်တဘာဝနာမ်တဘာဝသဘာဝလက္ခဏာတာမညာလက္ခဏာသိတဲ့ဝိပဿနာဉာဏ်နဲ့တဆင့်နဲ့တဆင့်ရင့်တန်လို့မဲ့ညာဖူညာနဲ့နိဗ္ဗာန်ကိုဝင်နိုင်ကြပါစေ။ မာဓိပညာကျင့်တယ်ဆိုလို့ရှိရင်ကျင့်တဲ့ပုဂ္ဂိုလ်ရဲ့တဏ္ဍမှာမဂ္ဂင်၈ပါးပါဝင်သွားပြီအဲ့ဒါလို့သီလသမာဓိပညာနဲ့တော့မဂ္ဂင်၈ပါးပါဝင်အောင်ဗာကျင့်ရသလဲလို့ဆိုတော့တတိပဋ္ဌာန်ကျင့်ရတာဗော မဟုတ်ဘူးလားတတိပဋ္ဌာန်ကြည့်ရတချိန်ကမြတ်စွာဘုရားကိုသူတိမဆိုတဲ့ယဟန်ကလျှောက်တယ်ရှင်တော်မြတ်ဘုရားယဟန်ဖြစ်စယဟန်နေဘာကျင့်ရပါမလဲဘုရားဆိုတော့မြတ်စွာဘုရားကသူတိမယဟန်ဖြစ်စယဟန်နေလေတတိပဋ္ဌာန်၄ပါးပဲကျင့်ရမယ်တဲ့ဒါကြောင့်မလို့ပဲခုနက သာသနာလျှောက်လျှောက်တဲ့သီလရှင်လေးကဘယ်လိုလျှောက်သွားတော့သတိပဋ္ဌာန်၄ပါးမြတ်တရားကို ဟောကြားချီးမြှင့်တော်မူပါအရှင်မြတ်ဖရာတဲ့အဲတော့ဒီကနေ့ဥသံထွတ်တို့ဒေါ်သီရာအေးတို့ရှင်ဖြစ်ယဟန်ဖြစ်သူသွင်းချီးမြှင့်လိုက်တဲ့ရှင်များယဟန်များ ရှင်သစ်တွေယဟန်သစ်တွေမနေ့ကရှင်သစ်တွေယဟန်သစ်တွေအရင်နေ့တွေကရှင်သစ်တွေယဟန်သစ်တွေဟာဘာကျင့်ရမလဲသတိပဋ္ဌာန်ကျင့်ရမယ်သတိပဋ္ဌာန်ကျင့်ရမယ်ဆိုတော့သတိဆိုတာဘာလဲပဋ္ဌာန်ဆိုတာဘာလဲသတိဆိုတာရှင်းချင်းပြောရရဲ့ အမှတ်ရနေတာမဟုတ်လားဟုတ်ကဲ့လားတခါတတိဆိုတာအမှတ်ရနေတယ်ဆိုတာစောင့်ကြည့်နေတာမဟုတ်ဘူးလားစောင့်ကြည့်နေတာတတိမဟုတ်ဘူးလားအဲကလေးကိုတတိထားလိုက်စမ်းပါရေကပ်သွားခြင်းလို့ဗာပြောတာတော့အဲစောင့်ကြည့်လိုက်စမ်းပါအဲစောင့်ကြည့်ပြီဆိုတော့အမှတ်ရနေတာဗောစောင့်မကြည့်ရင်အမှတ်ရပါမလားမရဘူး အဲ့တော့တတိဆိုတာအမှတ်ရနေတာတတိဆိုတာစောင့်ကြည့်တာအင်္ဂလိပ်စကားလုံးနဲ့ကြတော့ဟိုခမ်းမြင့်မြင့်စကားလုံးနဲ့ကြတော့ mindfulness လို့သုံးတယ် mindfulness လို့သုံးတယ်တတိကိုဒါပေမဲ့အများသိတဲ့စကားလုံးကတော့ watch w a t c h watch ပဲ အများသိတဲ့စကားလုံးအဲအများသိတဲ့စကားလုံးနဲ့သုံးပါပဲအများနားလည်ပြီးအများကျင့်တတ်တာပေါ့ဒါပေမဲ့တခါတရံတော့လည်းပဲခုနပြောတဲ့ high flow မိုးပြန်တဲ့စကားလုံးနဲ့သုံးရတာပဲဟုတ်တယ်မဟုတ်လားဘာကြောင့်လဲဆိုတော့ဒီလိုပေါ့ပေါ့လေးမဟုတ်ဘူးဒီလောက်လေးလေးနက်နက်ကြီးပဲဆိုတာသိစေခြင်းလို့နော်အဲ့တော့တတိနဲ့စောင့်ကြည့်တယ်တဲ့ပဋ္ဌာနာဆိုတာ အတိပဲအမျိုးမျိုးရှိတယ်ဒီနေရာမှာတော့လွယ်လွယ်ကတော့စူးစူးဆိုင်ဆိုင်လို့အတိပဲရတယ်အဲတော့တတိပဋ္ဌာနာဆိုတာ စူးစူးဆိုင်ဆိုင်စောင့်ကြည့်ခြင်းတမန်ကရှန်ကစောင့်ကြည့်တာမဟုတ်ဘူးเนาะဘလို့စောင့်ကြည့်တာလဲစောင့်ကြည့်တာစူးစူးဆိုင်ဆိုင်စောင့်ကြည့်မှသိတယ်စောင့်ကြည့်တာဟာသိဖို့စောင့်ကြည့်တာ မဟုတ်ဘူးလားဘသူကိုပဲစောင့်ကြည့်ကြည့်ဘာကိုပဲစောင့်ကြည့်ကြည့်သိဖို့မဟုတ်လားဒါကြောင့်ဖောင်းနာစောင့်ကြည့်တယ်ဆိုလဲဖောင်းတဲ့သဘောသိဖို့ပိန်နာစောင့်ကြည့်တော့လဲပိန်တဲ့သဘောသိဖို့ကြွားတာလှမ်းတာစောင့်ကြည့်တော့လဲကြွားသဘောလှမ်းသဘော ခြားသဘောသိဖို့ကွေးတာဆန့်တာကိုစောင့်ကြည့်တော့လဲကွေးသဘောဆန့်သဘောကိုပိုးပို့ပြီးအတွင်းသားအနေနဲ့သိဖို့ထမင်းစားတဲ့အခါဆွန်းစားတဲ့အခါဝါတယ်ဝါတယ်လို့ အောင်မင်းနဲ့အထက်မေးလှုပ်ရှားမှုစောင့်ကြည့်တာကလည်းအဲ့ဒီလှုပ်ရှားမှုဝါရောရဲ့သဘောကိုသိဖို့ဒီလိုမဟုတ်လားအဲ့တော့စောင့်ကြည့်တဲ့ရည်ရွယ်ချက်ကဘာလဲသိဖို့ဟုတ်ကဲ့လားစောင့်ကြည့်တဲ့ရည်ရွယ်ချက်ကဘာလဲသိပါပါစူးစူးဆိုင်ဆိုင်စောင့်ကြည့်တာကိုဘာခေါ်လဲသတိပဋ္ဌာန်လို့ခေါ်တယ်ဟုတ်ကဲ့လား အဲ့ဒီစူးစူးဆိုင်ဆိုင်စောင့်ကြည့်ခြင်းရဲ့ရည်ရွယ်ချက်ကဘာလဲသိဖို့နော်ဒါဖြစ်ရင်စောင့်တော့ကြည်ပါရဲ့ဒါပေမဲ့စိတ်ကမငြိမ်ဘူးဟိုလွန့်လိုက်ဒီလွန့်လိုက်ဟိုပြေးဒီပြေးဟိုကစဉ်းစားဒါစဉ်းစားဆိုရင်သိပါမလားသိပါပါဘယ်လိုမှသိမနှုံးတည်ငြိမ်မှသိမယ်ဟုတ်တယ်မဟုတ်လား အဲ့တော့စောင့်ကြည့်လို့သိတယ်ဆိုပေမဲ့လို့စောင့်ကြည့်တိုင်းမသိသေးဘူးတည်ငြိမ်မှပဲသိတယ်တည်ငြိမ်မှသိတဲ့အခါကျတော့ဆိုကြပါစို့စဉ္ညာလျှောက်တဲ့အခါကြွားတယ်လှမ်းတယ်ချတယ်ကြွားတယ်လှမ်းတယ်ချတယ်ဆိုတော့ကြွားတယ်ဆိုတော့တရွေ့ရွေ့ခြေတော့အထက်ရွေ့လာတာကိုစောင့်ကြည့်တယ်လှမ်းတယ်ဆိုတော့တရွေ့ရွေ့ရှေ့ရွေ့ရွေ့သွားတာကိုစောင့်ကြည့်တယ် ချတယ်ဆိုတော့တရေရွေအောက်ပဲကြကြသွားတာကိုစောင့်ကြည့်တယ်အဲ့ဒါလို့စောင့်ကြည့်ပါများလာလို့ကြွား၍သဘောလှမ်း၍သဘောချ၍သဘောပေါ်မှာစိတ်ဟာတည်အဲ့ဒါလို့စောင့်ကြည့်ပါများလာလို့ကြွား၍သဘောလှမ်း၍သဘော ချ၍သဘောပေါ်မှာစိတ်ဟာတည်ငြိမ်လာပြီဆိုရင်ဘာကိုပိုသိလာလဲ ရွေးတဲ့အပေါ်မှာစိတ်တည်ငြိမ်လာရင်ဘာကိုပိုးသိလာလဲရွေးတဲ့သဘောကိုပိုးသိလာတာပေါ့မဟုတ်ဘူးလားရွေးတဲ့သဘောပေါ်စိတ်တည်ငြိမ်လာရင်ရွေးတဲ့သဘောကိုပိုးသိလာတာပေါ့အဲဒါလို့သိလာတဲ့အခါကျတော့ပထမသိတော့ ရွေ့တာတစ်ခုချင်းတစ်ခုချင်းတစ်ရွေ့ချင်းတစ်ရွေ့ချင်းရွေ့ရွေ့သွားတာပဲလို့အဲ့လိုသိတယ်အဲ့ဒီတစ်ရွေ့ချင်းတစ်ရွေ့ချင်းရွေ့ရွေ့သွားတာပဲလို့သိတဲ့အသည့်ကအားကောင်းလာလို့ပိုးနဲ့လာတဲ့ခါကျတော့ခြေတော့ပုံသဏ္ဍာန်မတွေးတော့ဘူးခြေတော့ရွေ့တယ်ဆိုတာမသိတော့ဘူးဘာပဲသိတော့လဲဆိုတော့ရွေ့နေတဲ့သဘောပဲသိတယ် ကြွားလိုက်တယ်ဆိုတဖြည်းဖြည်းအထက်ရွေ့ရွေ့ရွေ့ရွေ့သွားတဲ့ရွေ့သဘောပဲသိတော့တယ်လမ်းတယ်ဆိုတဖြည်းဖြည်းရှေ့ရွေ့ရွေ့ရွေ့ရွေ့သွားတဲ့ရွေ့သဘောပဲသိတော့တယ်ခြားတယ်ဆိုလို့ရှိရင်တဖြည်းဖြည်းအောက်ရွေ့ရွေ့သွားတဲ့ရွေ့သဘောပဲသိတယ်အဲဒါလို့ခြေတော်ပုံသဏ္ဍာန်မတွေ့တော့ဘဲနဲ့ရွေသဘောတက်တက်ပဲသိရင်အဲ့ဒီအသိဟာအရှိအတိုင်းသိတာလားမရှိတာကိုသိတာလား အရှိအတိုင်းသိတာကို အမှန်သိခေါ်မလားအမှားသိခေါ်မလားအဲ့ဒါကိုယထာဘူတံပဇာနာတိလို့မြတ်စွာဘုရားစကားလုံးသုံးတယ်ယထာဘူတံအရှိတဘာဝအတိုင်းပဇာနာတိသိဤအဲ့ဒါအမှန်သီလားအမှားသီလားအမှန်သီပေါ့ဘာကြောင့်ဆိုရွေ့တာရွေ့နေတယ်လို့သိတာဟာဒါအမှန်သီပေါ့ဒါ အဲ့ဒါလို့ခြေထောက်ပုံသဏ္ဍာန်မတွေ့ရတော့ဘဲနဲ့ရွေ့နေတဲ့သဘောမျှပဲလို့ပဲခြေထောက်လှမ်းလဲရွေ့နေတဲ့သဘောမျှပဲသိတွေ့ရတယ်ညာခြေထောက်လှမ်းလဲရွေ့နေတဲ့သဘောမျှပဲသိရတယ်အဲ့ဒါလို့သိရတဲ့အခါကျတော့ခြေထောက်လို့ယူဆပါအောင်မလားခြေထောက်လို့မယူဆရင်ခြေထောက်ရှိတဲ့ပုဂ္ဂိုလ်တ attva ဆိုတဲ့အယူဆရောမရှိဘူး ရွေ့နေတဲ့သဘာဝမျှပဲသိနေတာအဲ့တော့ခြေတော်ရှိတဲ့ပုဂ္ဂိုလ်တ attva လို့မယူဆရင်ပုဂ္ဂိုလ်တ attva လူငါဆိုတာရှိတယ်လို့ယူဆအောင်မလားအဲ့ဒီဟာအဲ့ဒါလို့ယူဆရင်တက္ကာယဒိဋ္ဌိအတ္တဒိဋ္ဌိအဲ့ဒီအယူမှာပျောက်သွားရောအမှန်ကသဘာဝတရားတွေရွေရှားနေတာပဲဒါကိုပဲ လူလို့ခေါ်ကြတယ်ပုဂ္ဂိုလ်တ attva လို့ခေါ်ကြတယ်တကယ်တော့သဘာဝတရားမှတပါလူပုဂ္ဂိုလ်တ attva ဆိုတာမရှိဘူးဒီလိုသိလာတာအဲ့ဒါအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိပြုတ်တယ်ခေါ်တယ်အတ္တပုဂ္ဂိုလ်တ attva ငါလို့ငါဆိုတာရှိတယ်ဆိုတော့အသိမှာပြုတ်သွားတယ်ပြီးတော့တက္ကရာဒိဋ္ဌိ ပုဂ္ဂိုလ်သတ္တဝါငါယောက်ျားမိန်းမဆိုတာရှိတယ်ဆိုတဲ့အယူမှပျောက်သွားတယ်။ဘာကြောင့်လဲဆိုတော့ဇင်းညာလျှောက်ရင်ရှုတော့ကြွတဲ့ရှုတိုင်းလဲရွေ့နေတဲ့သဘောပဲသိတယ်။လှမ်းတဲ့ရှုတိုင်းလဲရွေ့နေတဲ့သဘောပဲသိတယ်။ချတဲ့ရှုတိုင်းလဲရွေ့နေတဲ့သဘောပဲသိတယ်။ဒါကနောက်တစ်ဖက်ကကြွလဲလှမ်းတဲ့ချတဲ့ရှုပြန်လဲရွေ့သဘောပဲသိပြန်တော့ရွေ့သဘာဝတွေဆိုတော့အဲ့ဒီရွေ့သဘာဝတွေကိုလူလို့လဲမယူဆတော့ပုဂ္ဂိုလ်သတ္တဝါလို့လဲ မယူဆတော့ဘူးယောက်ျားမိန်းမရောမယူဆတော့ဘူးအဲ့တော့ပုဂ္ဂိုလ်တ attva ငါယောက်ျားမိန်းမဆိုတဲ့အတိမအမြင်မှာအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိအဲ့ဒီအခိုက်မှာ ရှိသေးလားဝိပဿနာဉာဏ်ကဝိပဿနာအသိကအဲ့ဒီဒိဋ္ဌိကိုအဲ့ဒီအခိုက်အတန့်မှာ ဖြုတ်ပြလိုက်တာပြုတ်သွားရောသို့တော်လည်းဝိပဿနာဉာဏ်ကတော့အဲ့ဒါလို့ စိတ်တည်ငြိမ်ပြီးပိုင်းပိုင်းခြားခြားသိနေတဲ့အချိန်မှာပဲပြုတ်တယ်ဝိပဿနာဉာဏ်မဖြစ်တဲ့အချိန်ကြရဲ့ပြန်ပြီးတော့အဲ့ဒါဖြစ်လာတယ်ဒါဖြစ်ရင်အဲ့ဒီပုဂ္ဂိုလ်တ attva ငါဆိုတဲ့အတ္တဒိဋ္ဌိတက္ကာယဒိဋ္ဌိအသိမှအမြင်မှဟာဘယ်အခါကြမှအမြင့်ပြတ်ပြန်မဖြစ်အောင်ပြုတ်ထွက်သွားမလဲဘယ်ကြမှာ မဲ့ညာရမှာဟုတ်တယ်မဟုတ်လားမဲ့ညာရပြီဆိုတော့အမြင့်ပြဒီအယူမှာပြုတ်သွားရောနောက်ပြန်လာအောင်မလားမလာဘူးဒီတော့ပုဂ္ဂိုလ်ဇွဲတ attva ဇွဲငါဇွဲခေါ်တဲ့အတ္တဇွဲကြီးလေအကုသိုလ်များများလုပ်လေမဟုတ်လားလောဘဒေါသကိလေသာများလေအဲ့ဒီအတ္တဇွဲနဲလေ အကုသိုလ်နည်းလေကုသိုလ်များလေမဟုတ်ပေဘူးလားဒီတော့ဝိပဿနာအားထုတ်တဲ့လူဟာအဲ့ဒီအသိကြအောင်ရှုယုံနေမဟုတ်ဘူးတည်ငြိမ်ယုံနေမဟုတ်ဘူးအဲ့လိုသိသိအထိအားထုတ်လို့သိမိပြီဆိုလို့ရှိရင်တော့ဒီပုဂ္ဂိုလ်မှာအတ္တဆိုရဲအာကောင်းမလားအာသေးမလားအာသေးမယ်မဟုတ်လား အတ္တဆွဲအာသေးရေလောဘဒေါသကိလေသာနည်းမယ်အဲ့ဒါလို့ဆိုရင် तू ချမ်းသာမလားဆင်းရဲမလားချမ်းသာတယ်အဲ့တော့အာမထုတ်တိုက်ဘူးလားဒါကြောင့်မြတ်စွာဘုရားကတတိပဋ္ဌာန်အာထုတ်ခြင်းကြောင့်ရတဲ့အကျိုးတွေမှာပထမဆုံးအကျိုးအနေနဲ့မြတ်စွာဘုရားမိန့်ကြားတယ် အယံဤတတိပဋ္ဌံနိလန်သည် သတ္တနာတတ္တဝါတို့ဤဝိတ္တရိယာကိလေသာမှစင်ကြယ်ဖို့ရာဧကယနောမေကောတခုဒီတကြောင်ဒီသောလမ္မံပေတိတဲ့ပါတယ်တော့ဒီတတိနဲ့စောင့်ရှုတဲ့နိလန်ဟာဘာအတွက်တဲ့တော့ ကိလေသာစင်ကြယ်ဖို့ရာသတ္တနံတတ္တဝါတို့ဤဝိတ္တရိယကိလေသာမှစင်ကြယ်ဖို့ရာဧကယနောမေဃောတခုဒီတကြောင်နေသော လမ်းမှပေသည်ဒီတလမ်းမဲ့ရှိတယ်တလမ်းတခြားလမ်းမရှိဘူးတတိနဲ့စောင့်ကြည့်တဲ့နီလမ်းမဲ့ကိလေသာစင်ကြယ်ဖို့ရှိတယ်တခြားနီလမ်းကမရှိနိုင်ဘူးကိလေသာမစင်ကြယ်နိုင်ဘူးတဲ့ အိန္ဒိယမှာရှိတယ်လေလောဘဒေါသကိလေသာတွေစင်ကြယ်ခြင်းလို့မလို့မလုပ်တယ်လဲဆိုခွေးလို့ကျင့်တယ်နွားလို့ကျင့်တယ်ခွေးလို့ကျင့်တယ်ဆိုတာလေးဘက်သွားတယ်လေအဲ့ဒါအစာစားတဲ့အခါကျတော့လည်းပဲမြေကြီးဘောကအစာကုန်စားလေသူပကံခွဲရောက်တယ်မလို့ဘူးအဲ့ဒါပကံခွဲရောက်တော့တတ်မဲ့တဲ့လောဘငြိမ်းမသွားဘူးလားဟုတ်ကဲ့လား တော့ကဲသူဝုတ်ကောဝုတ်သလားအဲအဝတ်စားဝတ်တတ်မဲ့ကောတတ်မဲ့တဲ့လောဘကောရှိလားအဲမရှိဘူးအဲအဲ့တဲ့အခါကျတော့လဲလွယ်လွယ်ပဲပြာပုံမှာအသာဝုတ်အိတ်လိုက်တာပဲအဲတခုတော့ရှိတယ်ဖိုကနောက်တော့သုံးပတ်ပတ်လိုက်ရသေးတယ်ပတ်ပြီးမှအေးရတယ်ခွေးပြာပုံမော်အိတ်တာသေချာတွေ့ဘူးလားမပတ်ဘူးလား ပတ်တယ်နော်အဲ့ဒါပတ်ပြီးမှအိတ်တယ်အေးအဲ့တော့သူ့မှာစောင်းနေခြံောင်းနေလူသေးလားအဲစောင်းခြံောင်းမတက်မတဲ့လောဘငြိမ်းမသွားဘူးလားအဲ့ဒါကြောင့်ကိလေသာငြိမ်းရင်ခွေးလို့ကျင့်တယ်နွားလို့ကျင့်တယ်အိန္ဒိယမှာရှေးကအဲ့ဒီအကျင့်တွေများတယ်အခုလည်းရှိတာပဲအဲ့ဒါကိုဘာခေါ်တယ်လဲဆိုတော့ သီလပတပရာမာသဒိဋ္ဌိလို့ခေါ်တယ်သီလပတအလေးအကျင့်မျှဖြင့်ကိလေသာငြိမ့်နိုင်ဆင်းရဲငြိမ့်နိုင်တယ်လို့ပရာမာသမှားမှားယွင်းယွင်းဆင်ញင်သုံးသပ်ထားတဲ့ဒိဋ္ဌိအယူမှားတယ်ဗာဒိဋ္ဌိတဲ့တော့သီလပဒပရာမာသဒိဋ္ဌိအလေးအကျင့်မျှဖြင့်သန္တရာဝတ်မှာဆင်းရဲစေ လွတ်လွတ်စေနိုင်တယ်လို့ကိလေသာငြိမ်းစေနိုင်တယ်လို့ယူဆတဲ့အယူမှားအဲ့ဒါကိုဒီလိုဆောင်မလုပ်ထားတဲ့သစ္စာမမြင်မက်ခင်မပါလေ့ကျင်ကာဖြင့်ချမ်းသာမြဲမြည်သူယုံကြည်ခေါ်ပြီးသီလပဒါ သူ့မှာသစ္စာလေးပါဒုက္ခသစ္စာသမုဒယသစ္စာនិရောဓသစ္စာကိုလည်းမမြင်ဘူးသူကျင့်တဲ့အကျင့်နဲ့မကင်လည်းမပါဘူးဒါပေမဲ့အလေးအကျင့်လေးလုပ်ယုံနဲ့ပဲသူဟာခွေးလိုကျင့်ယုံနွားလိုကျင့်ယုံခွေးနေနေနွားနေနေယုံနဲ့ပဲအလေးအကျင့်များနဲ့ပဲကိလေသာစင်ကြယ်နိုင်တယ်လို့ယူဆတော့ဒီယူဆဟာဟုတ်မလားမဟုတ်ဘူးလား အဲဒါကြောင့်ပရာမာသမှားမှားရင်ရင်ဆင်ញင်သုံးသပ်ထားတဲ့ဒိဋ္ဌိအယူမှားတယ်သီလပဒပရာမာသဒိဋ္ဌိအလားတူပဲသစ္စာ၄ပါးမသိမမြင်ဘဲနဲ့မဲခင်၈ပါးမပါဝင်ဘဲနဲ့ကျင့်အလေးအကျင့်သက်သက်နဲ့ပဲသန္တရာဝုကလွတ်စေနိုင်တယ်ဆေးရငြိမ့်စေနိုင်တယ်ကိလေသာငြိမ့်စေနိုင်တယ်လို့ယူဆတဲ့ အယူဆမှန်သမျှသီလပတ္တပရာမာတဒိဋ္ဌိကြီးပဲအခုနပြောတာကြည့်လေကြွားတာလှမ်းတာချတာကိုရှုတဲ့အခါမှာအရှိသဘောဖြစ်တဲ့ရွေ့နေတဲ့သဘောမျှပဲလို့သိမှပဲပုဂ္ဂိုလ်တ attva ငါဆိုတဲ့အသိမှငြိမ်းတာမဟုတ်လား အဲ့ဒါရှုလို့ငြိမ့်တာမဟုတ်လားအဲ့ဒီရှုတာထဲမှာမဂ္ဂင်၈ပါးပါတယ်ပြီးတော့ဒါဟာရွေ့နေတဲ့သဘောမျှပဲလို့သိတာဟာဒုက္ခသစ္စာကိုသိတာဒုက္ခသစ္စာဆိုတာယုံနဲ့နာကိုသိတာမှန်သမျှဒုက္ခသစ္စာသိတာပဲအာအကျင့်ကမဂ္ဂင်၈ပါးအကျင့်ဖြစ်တဲ့အတွက်သစ္စာကိုသိမြင်တယ်ဒါဒုက္ခသစ္စာဆိုတဲ့ တဘာဝပါလဲဝါရောယုတ်ရွေရှားသဘောမျှပဲလို့သိတာအဲ့ဒါလို့သိမှသာလင်းကိလေသာငြိမ်းတာမဟုတ်လားမသိရင်ငြိမ်းမှာမလားမငြိမ်းဘူးအဲ့ဒီတော့တချို့ပြောတယ်လေကျွန်တော်တို့ကတော့သမထနဲ့နိဗ္ဗာန်သွားဖို့ကျင့်ပါတယ်တဲ့ အေးဒါမြင်သမထနဲ့နိဗ္ဗာန်သွားဖို့ဘယ်လိုများကျင့်သလုံးဆိုလို့ရှိရင်တနေ့အရဟံဂုဏ်တော်တထောင်စိတ်ပါတယ်တဲ့အဲ့ဒါဘယ်လိုစဉ်းစားမလဲအဲကိုရိုးဘလူကြီးနေတာလေတနေ့အရဟံဂုဏ်တော်တထောင်စိတ်ပါတယ်တဲ့အရဟံဂုဏ်တော်တထောင်စိတ်တာနဲ့သူ ရုပ်သဘောတန်သဘောသိမလားမသိရင်သူ့အကျင့်ဟာမဂ္ဂင်၈ပါးဘောင်ဝင်တဲ့အကျင့်ဟုတ်ကြလား မကျင့်ရင်သစ္စာသိမြင်ပါမလားဟုတ်ကဲ့လားမသိမြင်ရင်ကိလေသာငြိမ်းနိုင်ပါမလားမငြိမ်းရင်နိဗ္ဗာန်ရမလားမရဘူးဟုတ်ကဲ့လားဒါပေမဲ့ तू ကတော့အဲ့လိုပဲဒီနေ့အရဟံဂုဏ်တော်တထောင်စိတ်ချင်းဆိုတဲ့အလေးအကျင့်လုပ်ရုံနဲ့ပဲနိဗ္ဗာန်သွားမလို့တဲ့သူအယူဆမှားသလားမှန်သလားမှန်ပါဗျာဘာခေါ်တော့ သီလပဒပရာမာသဒိဋ္ဌိဟုတ်ကဲ့လားသီလပဒပရာမာသဒိဋ္ဌိပါတယ်တော့အဲ့တော့နားမလဲပဲနဲ့အဲ့လိုလုံနေလို့သီလပရသီလပဒပရာမာသဒိဋ္ဌိဖြစ်နေတဲ့လူတွေမနှဲဘူးတွေ့ဘူးတယ်မလား သိရမသိပဲကိုဟုတ်ကဲ့လားဂိုင်လိုက်ဆိုသစ္စာမမြင်မက်ကေမပါလေးကျင်ငါဖြင့်ချမ်းသာမြဲမည်သူယုံကြည်ခေါ်ပြီးသီလပဒါခေါ် သစ္စာမမြင်မဲ့ခင်မပါလေ့ကျင်ငါဖြင့်ချမ်းသာမြဲမြည်သူယုံကြည်ခေါ်ပြီးသီလပဒါသစ္စာမမြင်မဲ့ခင်မပါလေ့ကျင်ငါဖြင့် မ်းသာမြဲမည်သူယုံကြည်ခေါ်ပြီးသီလပဒါခေါ် သတိထားရတယ်အဲ့ဒါလို့အရဟံအရဟံအရဟံလို့ပတိစိတ်တာအာကိလေသာငြိမ်းမှုနိဗ္ဗာန်ရဖို့စိတ်တာမဟုတ်ပါဘူးကုသိုလ်ရခြင်းလို့စိတ်တာပါဆိုရင်တော့အဲ့ဒါသီလပဒပရမတမဟုတ်ဘူးကုသိုလ်ရခြင်းလို့စိတ်တာပါဆိုရင်တော့ဟုတ်တယ်လေအရဟံဂုဏ်တော်ဘွားတော့ကုသိုလ်တော့ရတော့ဟုတ်တယ်မဟုတ်လားအဲ့ဒါမမှန်ဘူးလား အဲအဲ့လိုဆိုရင်တော့သီလပဒပရမတ္တဒိဋ္ဌိမဟုတ်ဘူးအဲ့ဒါလို့ပရိစိတ်ချင်းအပြင်ကိလေသာငြိမ်းနိုင်တဲ့တန္တရာဝကလွတ်နိုင်တဲ့နိဗ္ဗာန်ရနိုင်တယ်လို့ယူဆရင်တော့အဲသီလပဒပရမတ္တတခြားတရားဟာတွေလည်းအလားတူဒီတိုင်းပဲဟုတ်ကဲ့လားဥပမာထွက်လေဝင်လေရှုယုံနဲ့ကိလေသာငြိမ်းနိုင်တယ်နိဗ္ဗာန်ရနိုင်တယ်ဆိုရင်နော် အဲသီလပဒပရာမသပဲဟုတ်ကဲ့လားသို့တော်လည်းတစ်ခုရှိတယ်ထွက်လေဝင်လေရှုရမှာရှုတဲ့ဤတနည်းကတော့ဝိပဿနာဘောင်ဝင်တယ်မဂ်ခင်၈ပါးဘောင်ဝင်တယ်ဘယ်လိုလဲဆိုတော့ဝင်တယ်ထွက်တယ်ဝင်တယ်ထွက်တယ်လို့အဲဒါလို့လေဝင်တော့ဝင်တယ်ထွက်တော့ထွက်တယ်လို့ဝင်တယ်ထွက်တယ်ဝင်တယ်ထွက်တယ်လို့မရှုဘဲနဲ့ဝင်တဲ့အခါမှာနှာ သီးဝါလေးမှာလေထိသွားတယ်အဲ့ဒါကိုထိတယ်လို့ရှုတယ်ထွက်တဲ့အခါမှာလဲနှာသီးဝါလေးမှာလေထိသွားတယ်အဲ့ဒါကိုထိတယ်လို့ရှုတယ်အဲ့ဒီထိတယ်ဆိုတဲ့သဘောကတကယ်မရှိဘူးလားပရမတ်ပဲပရမတ်ကိုရှုရင်ဝိပဿနာမဂ္ဂင်၈ပါးဘောင်းဝင်တယ်ပညာကိုရှုရင်တော့မဂ္ဂင်၈ပါးဘောင်းမဝင်ဘူးဟုတ်ကဲ့လားအဲ့တော့ ठी သဘောလေးကိုရှုရင်တော့ အဲ့ဒါဖုတ္တပဓာတ်ခေါ်တယ်လေအာဘောဓာတုဝိဝိစိတံဘုတ္တတယသင်္ခတံဖုတ္တပရူပနာမဆိုတာဓာတ်ကြီးလေးခုတည်းကအာဘောဓဆိုတာတော့သိမ်မွေးလို့တဲ့ထိတယ်ဆိုတဲ့သဘောသူ့မှာမရှိနိုင်ဘူးတဲ့ကျန်တဲ့ပထဝီဝါရောဒေဇောသုံးမျိုးပေါင်းကတော့တဲ့ထိတွေ့လို့တရားတယ်တဲ့ဒါကြောင့်အဲ့ဒါဟာဖုတ္တပထိတွေ့တယ်ဆိုလို့ရှိရင်ဖုတ္တပဓာပရမတရား အဲ့ဒါကိုထိတယ်ထိတယ်လို့ရှုရင်တော့သူဟာဝိပဿနာပဲလေဝင်တိုင်းထိတယ်ထွက်တိုင်းထိတယ်ဝင်တိုင်းထိတယ်ထွက်တိုင်းထိတယ်အဲ့လိုရှုရင်တော့သူဟာဝိပဿနာဖြစ်တော့မဂ္ဂင်၈ပါးဘောင်ဝင်တယ်ရှုတာက သမာဓိမဂ္ဂင်ရှုနိုင်အောင်အထောက်တာကသမာဝါယာမမဂ္ဂင် အဲ့ဒီထိတာလေးပေါ်မှာရှုပါများလို့စိတ်တည်ငြိမ်တာကတမာတမာရိမက်ခင်ဟုတ်ကဲ့ဟုတ်တယ်မဟုတ်လားနောက်တစ်ခါအဲ့ဒီထိတဲ့အပေါ်မှာရှုစိတ်ကလေးတင်တင်ပေးတဲ့သဘောကတမာသင်္ကပ္ပမက်ခင်မဟုတ်ပေဘူးလားအဲ့တော့ထိတဲ့သဘောကိုထိသဘောမျှပဲလို့အမှန်တိုင်းသိတာကတမာဒိဋ္ဌိမက်ခင်အဲ့ဒါလို့ရှုနေတော့မှ အပြစ်မကင်းတဲ့စကားမပြောဘဲရှောင်းနေတာက တမ္မာဝါစာအပြစ်မကင်းတဲ့အလုပ်မလုပ်ဖဲရှောင်နေတာကတမ္မာကမ္မန္တအပြစ်မကင်းတဲ့အပြစ်မကင်းတဲ့အတ္တမဝါကြောင့်ရှောင်နေတာကဟုတ်ကဲ့လားအဲ့ဒီတော့ဘယ်နှပါလဲ၈ပါးအဲ့ဒီထိတာမှာအဲ့ဒီမကင်း၈ပါးပါဝင်တယ်အဲ့ဒါကတော့ဒီထိတာရှုခြင်းအပြင်ကိလေသာငြိမ့်နိုင်တယ်ဆင်းရဲငြိမ့်နိုင်တယ် သစ္စာကိုသိမြင်နိုင်တယ်လို့ယူဆရင်ဒါကတော့မှန်တယ်သီလပဒပရာမာသမဟုတ်ဘူးเนาะဒီလိုမဟုတ်ဘဲနဲ့ဝင်နေထွက်တယ်ဝင်နေထွက်တယ်နဲ့အဲ့ဒါလို့ရှုတယ်ဆိုလို့ရှိရင်တော့ဒါသမထကမ္မထသက်သက်ပဲသူပညာကိုရှုနေတာဝင်ခြင်းထွက်ခြင်းဆိုတာအစစ်မှန်တရားမဟုတ်ဘူးအရာတစ်ခုရဲ့ရွေ့သွားတာရွေ့သွားတဲ့သဘောဓမ္မရွေ့တာကိုရှုတာမဟုတ်ဘူး ဝင်တယ်ဆိုတာအထက်ဝင်သွားတာထွက်သွားတယ်ထွက်တယ်ဆိုတာအထက်ကနေအပြင်ထွက်သွားတာဒီသဘောရှုတာဖြစ်တဲ့အတွက်သူကပညာအာကာရပညာခေါ်တယ်အဲအဲ့ဒါရှုခြင်းအပြင်ရနိုင်တယ်ဆိုလို့ရှိရင်တော့နိဗ္ဗာန်ရနိုင်တယ်ဆိုရင်တော့ဒါမှားတယ်အဲ့ဒါကိုစွဲနေရင်သီလပဒပရမတ္တဒိဋ္ဌိပဲမဂ္ဂင်၈ပါးပေါင်းဝင်မှုဟုတ်ကဲ့လား အလားတူပဲတချို့တချို့ကိစ္စတွေကုသိုလ်လုပ်ငန်းတွေမှာလည်းပဲကုသိုလ်ရဖို့တက်တက်ပဲလို့မယူဆပဲနဲ့ကိလေသာငြိမ်းမှုနိဗ္ဗာန်ရဖို့လုပ်ပါတယ်ဆိုလို့ရှိရင်တော့သီလပဒပရမတ္တဒိဋ္ဌိပဲဟုတ်ကဲ့လားပြီးတော့ဒီထွက်လေဝင်လေရှုတာလည်းပဲတမာရိရဖို့ဇံရဖို့အဘိညာဉ်ရဖို့ရှုတယ်ဆိုလို့ရှိရင်တော့ဒါသီလပဒပရမတ္တဒိဋ္ဌိမဟုတ်ဘူးဘာကြောင့်လဲသူဟာမမှန်ဘူးလား မှန်တယ်လေအဲ့တော့သီလပရပါရမတ္တဒိဋ္ဌိမဟုတ်ဆင်းရဲငြိမ်းမှုနိဗ္ဗာန်ရဖို့ရှုပါတယ်ဆိုရင်နာသီလပတ္တပရမတ္တဒိဋ္ဌိဟုတ်ပြီလားကိုင်းစစမ်းမှာသစ္စာမမြင်သစ္စာမမြင်အဲ့ဒီတော့ မဂ္ဂင်၈ပါးဘောင်ဝင်ပြီးတစ္ဆာမြင်တယ်ဆိုတာကသိတာပဲအရှိတဘာဝကို အရှိတိုင်းသိတာဟုတ်တယ်မဟုတ်လားအရှိတဘာဝကိုအရှိတိုင်းသိအောင်မလုပ်ရလဲအရှိတိုင်းရှုရတယ်နာနေရင်နာတယ်လို့ပဲရှုရတယ်ကျင်နေရင်ကျင်တယ်လို့ပဲရှုရတယ်စဉ်းစားနေရင်စဉ်းစားတယ်လို့ရှုရတယ်တွေးနေရင်တွေးတယ်လို့ပဲရှုရတယ် အရှိတဘာကိုအရှိတဘာဝအတိုင်းရှုတော့သူ့အရှိတဘာဝအတိုင်းစိတ်တည်ငြိမ်လာတော့သိလာတယ်အဲ့ဒီအသည့်ဟာတမတမဒိဋ္ဌိမှန်စွာသိမြင်မှုဝိပဿနာဉာဏ်ဟုတ်ကဲ့လားအဲ့တော့သိဖို့ရာအတွက်တည်ရမယ်တည်ဖို့ရာအတွက်ရှုရမယ်ပေါ့မဟုတ်ဘူးလား တည်ဖို့ရာအတွက်ရှုရမယ်အဲရှုဖို့ရာအတွက်တော့အားထုတ်ရမယ်ပေါ့ကြိုးစားရမယ်မဟုတ်ဘူးလား gain လိုက်စို့ယုံနံတဘာဝကိုတဘာဝမြတ်တာဟုအမှန်အတိုင်းပိုင်းပိုင်းခြားခြားသိရမည် ယုံနံတဘာဝကိုတဘာဝမျှသာဟုအမှန်တိုင်းပိုင်းပိုင်းခြားခြားသိရမည်တဘာဝမျှသာဆိုတာအရှိတဘာဝမျှသူရှိနေတဲ့သဘောပဲ။ဂိုင်းဆိုသိအောင်ရှုရမည်သိအောင် အောင်ရှုရမည်ရှုမှဒီငြိမ်သည်ဒီငြိမ်မှသိသည်သိမှကိလေသာငြိမ်သည်ကိလေသာငြိမ်မှဆင်းရဲငြိမ်သည်ဆင်းရဲငြိမ်မှချမ်းသာရသည် သိအောင်ရှုရမည်ရှုမှဒီငြိမ်သည်ဒီငြိမ်မှသိပြီသိမှကိလေသာငြိမ်သည်ကိလေသာငြိမ်းမှဆင်းရဲငြိမ်းသည်ဆင်းရဲငြိမ်းမှချမ်းသာရသည် ရှုဆိုတာစောင့်ကြည့်တာမလားတတိကိုပြောတာပေါ့အဲ့ဒါပဲတတိပဋ္ဌာန်ဟုတ်ကဲ့လားဒီတော့မိမိတို့ပြုပြုသမျှဒါနကုသိုလ်သီလကုသိုလ်ဝေယဝိဆကုသိုလ်ဒီကုသိုလ်တွေဟာကိလေသာငြိမ်းချောင်းယုံနာတဘာဝကိုအမှန်တိုင်းသိချောင်းကောင်းသောအထောက်ပံ့ဖြစ်ပါစေလို့ကုသိုလ်ပြုတိုင်း ရည်ရွယ်ချက်ဥတည်ချက်ထားရင်အဲ့ဒီကုသိုလ်တွေကကိုယ့်ကိုယုံနာတဘာဝတည်ရဲ့အတွက်အကြောင်းထောက်ပါမပြုဘူးလားပြုတယ်ဒါကြောင့်မလို့ဒီကနေ့ဥတန်ထွတ်တို့ဒေါ်တိရာအေးတို့ယဟန်ကယဟန်ပြုရှင်ပြုသီလရှင်ဝတ်ဆိုတဲ့ကုသိုလ်တွေပြုတယ်အဲ့ဒီကုသိုလ်တွေအပြင်ဒါနကုသိုလ်တွေလည်းဆွမ်းခဲ့ပွဲပေါ်စဉ်ချွတ်ချင်းရတာလှူဒါန်းခြင်း အစအဦးလှူဒန်းခြင်းပစ္စည်းလေးပါလှူဒန်းခြင်းဆိုတာဒါနကုသိုလ်တွေလည်းပြုတယ်ရှင်ပါးသီလလည်းအချိန်ကာလပိုင်ချပြီးခံယူဆောက်တည်ကြတယ်အဲ့တော့ဒီကနေ့ပြုရတဲ့ဒီကုသိုလ်စုစုအကြောင်းထောက်ပံ့ပြုလို့မိမိတို့ဟာယုံနံတဘာဝကိုတဘာဝမျှတာဟုအမှန်တိုင်းပိုင်ပိုင်ခြားခြားသိရဲ့အတွက်ဒီကုသိုလ်တွေကအချောင်းအကြောင်းထောက်ပံ့ပြုပါစေအကြောင်းထောက်ပံ့ပြုတဲ့အတွက်လည်းယုံနံတို့ရဲ့တဘာဝအမှန်ကိုအမှန်တိုင်းသိတဲ့ ဝိပဿနာဉာဏ်နဲ့တစ်ဆင့်နဲ့တစ်ဆင့်ရင့်တန်လို့မဲ့ဉာဏ်ဖူဉာဏ်အထိရရှိလို့ကိလေသာငြိမ်းဆင်းရဲငြိမ်းရပါလို့ဤလို့ရည်ရွယ်ချက်ဥဒေချက်ထားရမယ်အဲ့လိုဥဒေချက်ထားတဲ့အတိုင်းဒီကနေ့ပြုရတဲ့ဒါနကောင်းမှုသီလကောင်းမှုဘာဝနာကောင်းမှုဓမ္မသောနာကောင်းမှု အစုစုအကြောင်းထောက်ပံ့ပြုလို့ရုပ်တရားနံတရားတို့ကိုမပြတ်မလားစောင့်ရှုရမှာစောင့်ရှုတိုင်းရှုတိုင်းတည်ငြိမ်မှုသမာဓိရပြီးတော့ တည်ငြိမ်တဲ့အတွက်ပဲယုံနာတို့ရဲ့သဘာဝအမှန်ကိုအမှန်အတိုင်းသိတဲ့ဝိပဿနာဉာဏ်နေတဆင့်နဲ့တဆင့်ရင့်တန်လို့မဲ့ညာဖူညာဖြင့်ကိလေသာခတ်သိမ်းချုပ်ပြန်ငြိမ်း၍ဇသိမ်းရာမှာအေးနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။